တမန်တော်ဝုဒ္ဓအခန်းကြီး24အငယ်1မှ9ထိုနောက်ငါးရက်လွန်သောအခါယေဘရဟိမင်းအာနနိသည်တေရတုလူအမည်ရှိသောရှေ့နေမှဆ၍လူအကြီးကဲတို့နှင့်တကွကဲသရီမျိုးတို့တွားကြသဖြင့်ပေါလု၏အကြောင်းကိုမြို့ဝန်မင်းထံ၌လျှောက်ထားကြ၏ပေါလုကိုခေါ်ပြီးမှတေရတုလူသည်အပြစ်တင်သောစကားကိုလျှောက်ဆိုသည်မှာမြတ်တော်မူသောဖေလစ်မင်းအကျွန်ုပ်တို့သည် ဘုန်းတော်ကိုခိုလှုံ၍အလွန်ငြိမ်သက်စွာ နေရသဖြင့်၊ကိုယ်တော်ကြည့်ရှု ပြုစုတော်မူခြင်းကျေးဇူးတော်ကိုဤလူမျိုးသည်ခံရပါသည် ဖြစ်၍၊အရပ်ရပ်တို့၌အကျွန်ုပ်တို့သည် အစဉ်မပြတ်ကျေးဇူးတော်ကိုအလွန်သိတတ်သောစိတ်နှင့်ခံရပါ၏။အကျွန်ုပ်သည်ကိုယ်တော်ကိုကြာမြင့်စွာနှောင့်ရှက်ခြင်းအပြစ်နှင့်လွတ်ခြင်းငှါအကျဉ်းအားဖြင့် လျှောက်သောစကားကိုဖြည်းညှင်းသောစိတ်တော်နှင့်နားထောင်တော်မူမည်အကြောင်းအသနားတော်ခံပါ၏။နာဇရက်ဘာသာဝင် သူတို့တွင်အကြီးလုပ်၍အရပ်ရပ်တို့၌ယုဒလူ အပေါင်းတို့ကိုထစေခြင်းငှါနှိုးဆော်သောဤလူဆိုးကိုအကျွန်ုပ်တို့သည် တွေ့ကြပါပြီ။သူသည်ဗိမာန်တော်ကိုရှုတ်ချခြင်းငှါပြုပါပြီ။အကျွန်ုပ်တို့သည် သူ့ကိုဘမ်းဆီး၍အကျွန်ုပ်တို့တရားအတိုင်းစီရင်ခြင်းငှါ အလိုရှိကြသည်တွင်စစ်သူကြီးလူတီသည်စစ်သူရဲများနှင့်လာ၍အကျွန်ုပ်တို့လက်မှနှုတ်ပြီးလျင် အမှုလုပ်သောသူတို့ကိုကိုရောထံသို့တွားစီမိကြောင်းစီရင်ပါ၏ဤသူကိုကိုရောတိုင်စစ်တော်မူလျင်အကျွန်ုပ်တို့အပြစ်တင်သောအကြောင်းအရာများကိုတေချာစွာ သိနိုင်တော်မူမည်ဟုလျှောက်ထား၏ယူဒလူတို့ကလည်းဤစကားမှန်ပါ၏ဟုဝန်ခံကြ၏ အငယ်30မှ16မြို့ဝန်မင်းသည်အမှတ်ပေး၍ပေါလုသည်လျှောက်ရသောအခွင့်ကိုရလျင်ကိုယ်တော်သည်ဤလူမျိုးကိုတားရှိစွာအုပ်ဆိုးတော်မူသည်ကိုအကျွန်ုပ်သိ၍တာယာသောစိတ်နှင့် ကိုအပြစ်ဖြေเสียစကားကိုလျှောက်ဝွင့်ပါ၏အကျွန်ုပ်သည်ကိုးကွယ်ခြင်းဟာယေရုရှလင်မြို့သို့တက်သွား၍ယခု၁၂ရက်သာရှိသည်ကိုကိုယ်တော်သိနိုင်တော်မူ၏ ဗိမာန်တော်၌တစုံတယောက်သောသူနှင့်အကျွန်ုပ်ဆွေးနွေးငြင်းခုံသည်ကိုသူတို့မတွေ့ကြပါ။တရားစရပ်တို့၌၎င်း၊မြို့ထဲ၌၎င်း၊လူများကိုမငြိမ်မသက်စေခြင်းငှါအကျွန်ုပ်နှိုးဆော်သည်ကိုသူတို့မတွေ့ကြပါ။ယခုတွင်အကျွန်ုပ်ကိုအပြစ်တင်သော အမှု၌သက်သေမပြနိုင်ကြပါ။သို့သော်လည်းဒိဋ္ဌိအယူဟူ၍သူတို့ခေါ်တတ်သောဘာသာအတိုင်းအကျွန်ုပ်သည်မိစဉ်ဘဆက်ကိုးကွယ်သောဘုရားသခင်ကို ကိုးကွယ်သည်ဟုရှေ့တော်၌အကျွန်ုပ်ဝန်ခံပါ၏ပညတ်တိကျမ်းအနာဂတ်တိကျမ်းတို့၌စီရင်ရေးထားသမျှတို့ကိုအကျွန်ုပ်ယုံပါ၏ဖြောင့်မတ်သောသူမဖြောင့်မတ်သောသူရှိသမျှတို့သည်တေခြင်းမှထမြောက်ကြလိမ့်မည်ဟု၍သူတို့မျှော်လင့်သည့်ဤသူအကျွန်ုပ်လည်းဘုရားသခင်ကို အမိပြု၍မျှော်လင့်ပါ၏ထိုကြောင့်ဘုရားသခင်ကိုပြစ်မှားပြီးလူတို့ကိုပြစ်မှားပြီးဟု ကိုယ်စိတ်နှလုံးသည်ကိုယ်၌အပြစ်တင်ခွင့်နှင့်အစဉ်ကင်းလွတ်မည်အကြောင်းအကျွန်ုပ်သည်ကြိုးစားအားထုတ်ပါ၏။17နှစ်ပေါင်းများစွာလွန်သောအခါ၊အမျိုးသားချင်းတို့အားစွန့်ကြဲပေးကမ်းခြင်းအမှု၊ဘုရားသခင်အားပူဇော်သက္ကာပြုခြင်းအမှုနှင့်အကျွန်ုပ်ရောက်လာသည်တွင်၊ဗိမာန်တော်၌လူအစုအဝေးမရှိ၊ရုန်းရင်းခတ်မျှမပြုဘဲစင်ကြယ်ခြင်းကိုပြုလျက်ရှိသည်ကို အာရှိပြည်ကလာသောယူဒလူအချို့တို့သည်တွေ့ကြပါ၏ထိုသူတို့သည်အကျွန်ုပ်၌အပြစ်တင်เสียရှိလင် အထံတော်သို့ ကိုယ်တိုင်လာ၍အပြစ်တင်အပ်ပါ၏သို့မဟုတ်အကျွန်ုပ်သည်လွတ်အရာရှိတို့ရှေ့မှရှိသောအခါတေသောသူတို့သည်ထမြောက်ခြင်းအကြောင်းနှင့်အကျွန်ုပ်သည်တင်တို့ရှေ့၌ယနေ့စစ်ကြောစီရင်ခြင်းကိုခံရ၏ဟုကြွေးကြော်သော စကားသံတခွန်းကို ထားလျင် အကျွန်ုပ်၌အဘယ်အပြစ်ကို တွေ့ကြသည်ကိုယခုရှိသောဤသူတို့သည် ပြောကြပါစေဟု ပေါလုလျှောက်၏အငယ်22မှ29ဖေလစ်မင်းကလည်းစစ်သူကြီးလူတိရောက်လာသောအခါသင်တို့အမှုကိုငါစီအောင်မည်ဟု ထိုဘာသာကိုတာ၍နားလေသောသူဖြစ်လျက်မစီရင်ဘဲသူတို့ကိုလွှတ်လိုက်၏ပေါလုကိုအကျဉ်းမထားဘဲစောင့်၍နေစေသူ၏အဆွေအမျိုးတို့သည် သူ့ထံသို့လာ၍လုပ်ကျွေးကြစေဟုတပ်မှူးကိုမှာထား၏။ထိုနောက်များမကြာ၊ဖေလဇ်မင်းသည်ယုဒအမျိုးဖြစ်သောမိမိခင်ပွန်းဒြုသိလေနှင့်တကွလာပြီးလျှင်၊ပေါလုကိုခေါ်၍ခရစ်တော်ကိုယုံကြည်ခြင်းနှင့်ယှဉ်သော စကားကိုနားထောင်လေ၏။ပေါလုသည်ဖြောင့်မတ်ခြင်းတရားနှင့်ကာမဂုဏ်ချုပ်တည်းခြင်းတရားကို၎င်း၊နောက်ဖြစ်လတံ့သောစစ်ကြောစီရင်ခြင်းကို၎င်းဟောပြောလျှင် ဖေလစ်မင်းသည်ကြောက်လန့်ခြင်းသို့ရောက်၍ယခုသွားဦးလော့။နောက်မှအဆင်သင့်သောအခါငါခေါ်ဦးမည်ဟုဆို၏။ပေါလုသည်မိမိလွတ်ရအောင်ငွေပေးမည်ဟု ထိုမင်းသည်ထင်မှတ်လျက်၊မကြာမကြာပေါလုကိုခေါ်၍သူနှင့်စကားပြောလေ၏။နှစ်နှစ်စေ့သောအခါပေါကိဖေတ္တုသည်ဖေလဇ်မင်း၏အရာကို ရသဖြင့်၊ဖေလဇ်မင်းသည်ယုဒလူတို့အားကျေးဇူးပြုလိုသော စိတ်နှင့်ပေါလုကို 阿坚，他也是。